ဘုန်းကြီးတို့မနေ့ကတော့ဒိုရဲလာပြီးနေဖြစ်တဲ့အတွက်ဒိုရဲလာပြီးအကြောင်းရာမနေ့ပိုင်းနေပြောမှာပေါ့နော်။နေ့ပြန်လဲဒီဟာအကြောင်းဆက်ပြောမယ်။ညနေပိုင်းကတော့ဘုန်းကြီးတို့ပြိဿသမုပ္ပါတရားတော်ကိုနာယူလေးလာနေကြတာဖြစ်ပါတယ်။ဒါကြောင့်ပြိဿသမုပ္ပါတရားတော်ပဲဆက်လက်ပြီးဘုန်းကြီးတို့တွေနာယူလေးလာကြအောင်နော်။ ရေသန္တဝပတရားကဘာလဲဆိုဘုန်းကြီးတို့ပါဠိရထားပါတယ်ဝိစာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏအဝိစာပစ္စယသင်္ခါရဆိုမသိမှုအဝိစာချောင်းမှုပြုလုပ်မှုစေနာသင်္ခါရတွေဖြစ်တယ်။ဘုန်းကြီးတို့မဟုတ်ဆရာတို့ရဲ့ဆောင်းပုဒ်ကိုပြီးတော့မာဒီဆရာတို့ရဲ့ဆောင်းပုဒ်လေးတွေဘုန်းကြီးတို့ နှုတ်တွေပေးထားရှိပါတယ်။မာဒီဆရာတော်၏ဆောင်ပေါ်ဘုန်းကြီးဖတ်ပြပါမယ်။အမှန်မသွားအမှားမြန်ကအဝိဇ္ဇာကြောင့်အဝိဇ္ဇာဆိုဘာလဲဆိုသစ္စာလေးပါးတရားကိုအမှန်တိုင်းမသိတာ။ဒါကြောင့်အမှန်မသွားအမှန်တိုင်းမသိတာကိုဘုန်းကြီးတို့ဘာခေါ်လဲဆိုတော့အပ္ပတိပတ္တိအဝိဇ္ဇာလို့ခေါ်တယ်အမှန်တိုင်းမသိတာပါ မှန်တိုင်းမသိတော့ဘလို့သိနေလဲဆိုအလွဲမှသိတာပေါ့ဗျာမိစ္ဆာပရိပတ်တိဝိစာအဲကြောင့်ဝိစာဆိုသစ္စာလေးပါအမှန်တိုင်းမသိဘူးအမှန်တိုင်းမသိုံနဲ့မကားပါသေးအမှားသွားသိနေအဲ့ဒီလိုအမှားတွေသိတဲ့အတွက်ဘာဖြစ်လာလဲဆိုတော့အာယုံ၅ပါးကာမဂုဏ်တရားတွေကချမ်းသာလေးနေချမ်းသာတယ်လို့ထင်မှတ်တယ်ဆင်းရဲလို့မမြင်ဘူးမမြင်တော့ဒါတွေကောင်းတယ်ကောင်းရှာတာပေါ့ဗျာ အမှန်မသောအမှားမြင်ကဝိစာကြောင့်ချမ်းသာလိမ်နုရီမျောကိုလျက်သုံးမျိုးမှုကံပြုစီမံ၍ချမ်းသာဖို့အတွက်လူတွေနတ်တွေပြမာတွေကကာယကံမှုတွေပြုတယ်ကိုယ်နဲ့ကောင်းတဲ့ကောင်းလုပ်တယ်ဒါတွေရှားတယ်နှုတ်နဲ့ပြောဆိုတယ်စိတ်နဲ့ကြံတွေးတယ်ဒီကံတွေပြုလုပ်တာအဝိဇ္ဇာကြောင့်မို့ သင်္ကိုဝိစာကြောင့်ဒီကံနေပြုတ်လုပ်တယ်သင်္ခါရတွေပြုတ်လုပ်တယ်ခေါ်တယ်ကံကိုသင်္ခါရပေါ့ဒီနေရာမှာတော့အဲ့ဒီကံတွေကိုတိတိကျကျထကရာများဖွင့်ပြတယ်ပေါ့ဗျာသင်္ခါရဆိုပြုတ်လုပ်မှုသင်္ခါရတွေဒီသင်္ခါရကကုသိုလ်နဲ့ပတ္တတာရှိတယ်အကုသိုလ်နဲ့ပတ္တတာရှိတယ်ပြီးတော့ အရူပကုသိုလ်နဲ့လည်းပတ်သက်တာရှိတာဒါကြောင့်သင်္ခါရ၃မျိုးဆိုရှင်ဘကဘုန်းကြီးတို့အကြံဉာဏ်ပြောခဲ့ပါတယ်။ပုံညာပြီးသင်္ခါရကုသိုလ်ကာမောဒရာကုသိုလ်နဲ့ရူပောဒရာကုသိုလ်ကိုပြောပါတယ်။အပုံညာပြီးသင်္ခါရဒါကအကုသိုလ်တရားတွေကိုပြောပါတယ်။အာနေစာပြီးသင်္ခါရဒါကအရူပကုသိုလ်တွေကိုပြောပါတယ်။အဲဒီကုသိုလ်တွေထဲမှာ ကုသိုလ်အကုသိုလ်တွေထဲမှာသို့မဟုတ်သင်္ခါရ၃မျိုးထဲမှာဘုန်းကြီးတို့ဒီနေ့ပြောချင်တာပုံညာပြီးသင်္ခါရအဲ့ဒီဟာစပြောမယ်နော်ပုံညာပြီးသင်္ခါရမှာပုံညာကတစ်ပုဒ်အပြီးသင်္ခါရတစ်ပုဒ်သိခံတော့နားထောင်နော်ဘာဖြစ်လို့လဲဆိုတော့စာကားစာစကားပေစကားတွေပြောမပြောလို့လည်းမရဘူးပုံညာအဘိသင်္ခါရဒီလိုနှစ်ပုတ်ခွဲ ပုံညဆိုတာဘာတော့ဆိုတော့ဥနာတိသောတိတိတိပုံညာတန်ရှင်းစင်ကြယ်စေတတ်လို့ပုံညလို့ခေါ်တယ်ကုသိုလ်ဆိုတာဘာလဲတန်ရှင်းစင်ကြယ်တာပုံညကိုမှအညစ်ကြေးတွေပေးလာတယ်ဒီညစ်ကြေးတွေဟိုမှာရှုပ်နေပေးလာတယ်ဒီညစ်ကြေးတွေကဘယ်သူကြောင့်ဖြစ်လဲရေကြောင့်ဖြစ်တာပဲ ရေချောင်းဖြစ်တဲ့ရှုညုံညစ်ကြေးတွေကိုမှပေးလူလာရင်အလောလေရေချိုးရတော့စာပြားတွေပုတ်တံပြီးရေနဲ့ဆေးကြောတုတ်တင်ပြရကုသနာမှာဘုန်းကြီးတို့တာနာမှာအကုသိုလ်ညစ်ကြေးတွေဝင်လာရင်လည်းပဲဒီအကုသိုလ်ညစ်ကြေးတွေကိုဘာနဲ့ဆေးရလဲကုသိုလ်နဲ့ဆေးကြောတုတ်တင်ရတယ်နော်ဒါကြောင့်မို့ဇလေနဝတိပင်ကဇလေနေဝဝိသုဒ္ဓတိဝိသုဒ္ဓတိ ရှုညွန်ကြောင့်ဖြစ်တဲ့ညစ်ကြေးတွေကိုစင်ကြယ်စေခြင်းဘာလို့ရလဲရေနဲ့ပဲဆေချောတုတ်တာစိတ်တေနာဘဝတိပင်ကပါပံမောစိတ်တေနာဘဝတိပါပံစိတ်တေနေဝဝိတုစတိစိတ်ကြောင့်ဖြစ်လာတဲ့အကုသိုလ်ညစ်ကြေးတွေကိုယ်တဏ္ဍမှာဖြစ်လာပြီဆိုဒီကုသိုလ်စိတ်နဲ့ပဲပြန်ဆေချောရမယ်လို့ပြောအဲလိုစင်ကြယ်တန်ရှင်းအောင်ပြုလုပ်တတ်လို့ကုသိုလ်လို့ခေါ်တယ် အကုသိုလ်ညစ်ကြေးတွေကိုယ်တဏ္ဍမှာဖြစ်လာပြီဆိုရင်စင်ကြယ်တန်ရှင်းအောင်လုပ်ရတာကိုဘာခေါ်လဲကုသိုလ်လို့ခေါ်ပါတယ်ဒီလိုမှတ်ထားမယ်နော်နောက်တတိအဓိပ္ပာယ်ဖွင့်တာကတော့ဘာလဲဆိုတော့ပုရိတီတီပုံညာပေါ့ဗျာကုသိုလ်ရှင်ရဲ့နှလုံးသားအလိုကိုပြည့်စေတတ်လို့ပုံညာကုသိုလ်လို့ခေါ်တယ် ကုသိုလ်ကောင်းမှုရှိနေတဲ့ပုဂ္ဂိုလ်ဟာဒီဘက်ဘဝမှာလည်းလိုရှိတိုင်းပြည့်ပြည့်စုံစုံဖြစ်တယ်။နောင်ဘဝနောင်တန်တရားတွေမှာလည်းကိုယ်လိုရှိတဲ့အတိုင်းပြည့်ပြည့်စုံစုံချမ်းချမ်းသာသာဖြစ်တယ်။ဘာတွေဖြစ်လဲဆိုကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ကအသက်ရှိတာတို့ကျန်းမာရေးကောင်းတာတို့ရုပ်ဆင်းလာတာတို့စီစဉ်ဥစ္စာပြည့်စုံတာတို့လူချစ်လူခင်ပေါ်တာတို့ချွေရံပြည့်တတ်ပေါ်တာတို့ ဂုံကျက်တွေရှိတယ်စင်တန်းမြင်တဲ့စရည်တဲ့လိုအပ်တဲ့အရာတွေပြည့်စုံစေတယ်။အဲကြောင့်ပုံညာလို့ကုသိုလ်လို့ခေါ်တယ်။ဒီကုသိုလ်ကိုဘုန်းကြီးတို့တွေကမညာဘုံညာနိဗ္ဗာန်ကို တောင်းတပြီးတော့ပြုမယ်ဆိုရင်မညာဘုံညာနိဗ္ဗာန်ကိုရနိုင်တာပဲ။ဘုရားလက်ထက်ကအနာရမင်းတထေတို့ကျောင်းတက္ကမဝိသခာဒီပုဂ္ဂိုလ်တွေဆို မက်ဖို့နိဗ္ဗာန်ရသည့်နောက်ဆုံးဘဝအတိုင်းအောင်သူတို့ဘဝတွေမှာချမ်းချမ်းသာသာနဲ့ဖြစ်သွားတော့ဒါတော့ကုသိုလ်ပေါ့ဗျာပုံညရဲ့အဓိပ္ပာယ်ပုံညရဲ့ဘိသင်္ခါရဘိသင်္ခါရဆိုတာဘာပြောတာလဲဆိုတော့ပြုပြင်အထုံးမှုကိုဆိုလိုပါတယ်ကောင်းကျိုးဆိုးကျိုးအမျိုးမျိုးကိုပြုပြင်တတ်လို့ဖြစ်စေတတ်လို့အဘိသင်္ခါရလို့ခေါ်ပါတယ် ပုံညာနဲ့တွဲလိုက်တော့ပုံညာပြီးသင်္ခါရပေါ့ဗျာကောင်းမှုကိုအားထုတ်လို့ရှိရင်ကောင်းကျိုးတွေကိုပြုပြင်တတ်တဲ့ကောင်းမှုအတာပုံညာပြီးသင်္ခါရဒီပုံညာပြီးသင်္ခါရကုသိုလ်ကောင်းမှုတွေကကာမောဒရာကုသိုလ်၈ပါးရူပောဒရာကုသိုလ်၅ပါးအရူပအတွက်ကအာနိစာပြီးသင်္ခါရသီးသန့်ရှိတော့သူ့ကိုတတ်တတ်ထား အဲတော့ဘုန်းကြီးတို့ဒီပြိဿသမုပ္ပါတရားတွေတချို့တရားတွေလေးလာပြီဆိုဗိဓမာကအခြေခံရှိမှနားလည်ပါတယ်အခြေခံမရှိရင်ဒီတရားတွေနည်းနည်းခက်တော့ဘူးဒါကြောင့်ဘုန်းကြီးတို့တရားတော်တွေကိုနည်းနည်းနည်းနည်းလေးလာပြီဆိုရင်တော့ဗိဓမာလေးလာထားသင့်ပါတယ်ဗိဓမာလေးလာမှဒီပြိဿသမုပ္ပါတို့ပဋ္ဌာန်းတရားတော်တို့စာကျင်နာတွေကိုလွယ်ပါတယ်ဘုလို့ဆိုတော်တော်ခက်တယ် အခုဘုန်းကြီးတို့ကာမဒရာကုသိုလ်၈ပါးဒါပြောရတော့မယ်မပြောလို့မရတော့ဒီကာမဒရာကုသိုလ်ကံပြုလို့ရင်ဒါပုံညာပြီးသင်္ခါရခေါ်တယ်ကာမဒရာကုသိုလ်၈ပါးဒီ၈ပါးဖြစ်ပုံလေးတွေပေါ့နော်ဘုန်းကြီးတို့သင်ညိုအကြံဉာဏ်ပြောကြတော့ကုသိုလ်ကောင်းမှုလုပ်တဲ့အခါမှာဒါနပဲလုပ်လို့သီလပဲစောင့်တည်စောင့်တည်ဘာဝနာပဲပွားပွားဘာကုသိုလ်ပဲလုပ်လို့ဘုန်းကြီးတို့ တခါတလေဘာဖြစ်လဲဝမ်းမြောက်ဝမ်းသာစိတ်နဲ့လောက်တာရှိတယ်ခုဘုန်းကြီးတရားပြောနေတယ်ဝမ်းမြောက်ဝမ်းသာစိတ်နဲ့ပြောတဲ့အခါရှိတယ်ခါတလေဝမ်းမြောက်ဝမ်းသာမဟုတ်ဘဲနဲ့တာမန်စိတ်နဲ့ပြောတဲ့အခါရှိတယ်အဲတော့ကုသိုလ်တစ်ခုပြုရမယ်ဆိုဘာဖြစ်လဲဝမ်းမြောက်ဝမ်းသာစိတ်နဲ့ဖြစ်တဲ့ကုသိုလ်ဝမ်းမြောက်ဝမ်းသာမဟုတ်ဘဲနဲ့တာမန်စိတ်နဲ့ပြုတဲ့ကုသိုလ်လို့နှစ်မျိုးခွဲလာလိမ့်မယ် အဲ့ဒီဝမ်းမြောက်ဝမ်းသာစိတ်နဲ့ပြုတဲ့ကုသိုလ်မှာလည်းဘုန်းကြီးတို့ဘာထပ်ခွဲကြပြန်လဲဆိုဉာဏ်ပါတဲ့ကုသိုလ်ဉာဏ်မပါတဲ့ကုသိုလ်ဝမ်းမြောက်ဝမ်းသာတဲ့ခုဘုန်းကြီးတရားသင်နေတယ်ဉာဏ်လေးနဲ့ရှင်ပြီးတော့သင်တယ်အသိဉာဏ်ဖြစ်အောင်သင်မယ်ဆိုတာဝမ်းမြောက်ဝမ်းသာလည်းဖြစ်တဲ့ဉာဏ်ပါတဲ့ကုသိုလ်လို့ခေါ်တယ်တခါတခါကျတော့ဘုန်းကြီးတို့ဉာဏ်ဖြစ်အောင်မသင်ဘူးဉာဏ်ရှိအောင်မသင်ဘူးဉာဏ်ရှိအောင်မလေးလာဘူး ဒါကြောင့်ဝမ်းမြောက်ဝမ်းသာစိတ်တော်ရှိတယ်ဉာဏ်မပါတဲ့အတွက်ဝမ်းမြောက်ဝမ်းသာကုသိုလ်တော်ဖြစ်တယ်ဉာဏ်မပါတဲ့ဝမ်းမြောက်ဝမ်းသာကုသိုလ်ပေါ့တခါတလေဝမ်းမြောက်ဝမ်းသာမဟုတ်ဘူးတာမန်စိတ်နဲ့ဒါနပြုမယ်သီလပြုမယ်တရားတွေနာယူမယ်သင်ယူမယ်တာမန်စိတ်နဲ့ဒါမဲ့ဉာဏ်နဲ့ရှင်ပြီးတော့လောက်တာရှိတယ်ဉာဏ်မပါဘဲနဲ့လောက်တာရှိတယ်အဲ့လိုခွဲမယ်နော် အဲ့တော့ဝမ်းမြောက်ဝမ်းသာသောမနတစိတ်လို့ခေါ်တဲ့ဝမ်းမြောက်ဝမ်းသာစိတ်ကဝမ်းမြောက်ဝမ်းသာမဟုတ်တဲ့စိတ်ကိုဥပိ္ပခာစိတ်လို့ခေါ်တဲ့တမမတ်ထားဝမ်းမြောက်ဝမ်းသာဒီသောမနစိတ်မှာညံပါတဲ့စိတ်ညံမပါတဲ့စိတ်သောမနတတာကိုညာနာတံပြုတ်ဝမ်းမြောက်ဝမ်းသာဖြစ်တဲ့ညံပါတယ်သောမနတာကိုညာနာတံပြုတ်စိတ်ဝမ်းမြောက်ဝမ်းသာတော့ဖြစ်တဲ့ဉာဏ်မပါဘူးသောမနတာကိုဉာဏ်တော်ဝိပယုတ်စိတ်ဒီလိုခွဲမယ် တာမန်ဝမ်းမြောက်ဝမ်းသာစိတ်မဖြစ်ဖိုင်းတဲ့တာမန်ချမ်းသာစိတ်မျိုးနဲ့သင်တာရှိတယ်တရားနာတာရှိတယ်လှူတာရှိတယ်ဒါပေမဲ့ဉာဏ်ပါတယ်ဝမ်းမြောက်ဝမ်းသာမဟုတ်ဘဲနဲ့တာမန်စိတ်မျိုးဥပိ္ပခာစိတ်လို့ခေါ်တယ်ဉာဏ်ပါရင်ဥပိ္ပခာတာဝဉာဏတံပြုတ်စိတ်ဉာဏ်မပါရင်ဥပိ္ပခာတာဝဉာဏဝိပြုတ်စိတ်ဒီလိုခွဲမယ်ရိုးရှင်းရှင်းမှမှတ်တာပါဗျာ။ ဝမ်းမြောက်ဝမ်းသာစိတ်ရဝမ်းမြောက်ဝမ်းသာမဟုတ်တဲ့စိတ်ရကုသိုလ်ပြုတဲ့အခါဝမ်းမြောက်ဝမ်းသာစိတ်မှာညံပါတာညံမပါတာနှမျိုးခွဲမယ်ဝမ်းမြောက်ဝမ်းသာမဖြစ်တဲ့စိတ်မှာရောညံပါတာညံမပါတာဒီလိုနှစ်ခုခွဲလိုက်ပါဗျာဝမ်းမြောက်ဝမ်းသာဖြစ်နေတဲ့ညံပါတဲ့စိတ်မှာတခါပါတခွဲပြန်လဲဆိုတော့သူများတိုက်တွန်းလို့ပြုတာရှိတယ်သူများ မတိုက်တွန်းဘဲနဲ့ကိုယ့်အကူအတက်တရောလောက်တာရှိတယ်ကိုယ့်အကူ စိတ်ပါလက်ပါလောက်တာဟောဗျာခုဘုန်းကြီးတရားဟောတယ်သူများတိုက်တွန်းလို့ဟောတဲ့ကရှိတယ်အခုကတော့ဘုန်းကြီးကိုသိဉင်လို့တင်တာဒါမျိုးပေါ့ဗျာအဲ့ဒီကိုသိဉင်လို့တင်တဲ့အတွက်ဒါလောဘစိတ်ကိုကြည်ဟိုကာမောဒရာကုသိုလ်စိတ်သွားလိုက်ဒါလောဘစိတ်ကာမောဒရာကုသိုလ်စိတ်ရှင်းပါတော့ ဒီဝမ်းမြောက်ဝမ်းသာဖြစ်တဲ့ခါမှာညံပါတဲ့စိတ်ညံမပါတဲ့စိတ်ဒီညံပါတဲ့စိတ်မှလည်းသူများတိုက်တွန်းမတိုက်တွန်းမနဲ့ကိုယ်အလိုလိုလုပ်တဲ့ကုသိုလ်မျိုးအသူများတိုက်တွန်းမှလုပ်တဲ့ကုသိုလ်မျိုးတခါထပ်ခွဲတယ်နော်သောမနတာညံပါတယ်တိုက်တွန်းသူများတိုက်တွန်းမတိုက်တွန်းမနဲ့လိုလိုလုပ်တယ်သူများတိုက်တွန်းမှလုပ်တယ်ဝမ်းမြောက်ဝမ်းသာဖြစ်တဲ့ညံမပါဘူး သူများတိုက်တွန်းလို့လောက်တာရှိတယ်သူများမတိုက်တွန်းကိုယ်သဘောနဲ့ကိုယ်လောက်တာရှိတယ်အဲတော့ဝမ်းမြောက်ဝမ်းသာစိတ်နဲ့ပြုတဲ့ကုသိုလ်မှာဉာဏ်ပါတာဉာဏ်မပါတာဉာဏ်ပါတာကိုတိုက်တွန်းတာမတိုက်တွန်းတာဉာဏ်မပါတာတိုက်တွန်းတာမတိုက်လေးခုခွဲလိုက်ဝမ်းမြောက်ဝမ်းသာစိတ်မပါဘဲနဲ့ဝမ်းမြောက်ဝမ်းသာစိတ်မရှိဘဲနဲ့လုပ်တဲ့ကုသိုလ်ဥပေက္ခခေါ်တယ်ဒီဥပေက္ခမှာလည်း ညံပါတာညံမပါတာဒါမျိုးခွဲမယ်ဝမ်းမြောက်ဝန္တာစိတ်မရှိဘူးဒါပေမဲ့ညံပါတယ်အဲ့ဒီညံပါတဲ့နေရာမှာလေသူများမတိုက်တုံးမနဲ့သူအလိုလိုထက်ထက်တန်တာစိတ်ထက်ထက်တန်တာတောက်တာရှိတယ်ချို့ကြသူများတိုက်တုံးမှလောက်တာရှိတယ်အဲ့တော့ညံပါတဲ့ခါမှာလဲတိုက်တုံးတာမတိုက်တုံးတာညံမပါတဲ့ခါလဲတိုက်တုံးတာမတိုက်တော့ ဒါမှစိတ်မျိုးမှလည်း၄ခုဒါအကမောဒရာကုသိုလ်စိတ်၈ခုလို့ခေါ်တယ်အဲ့ဒီထဲမှာတော့ဘုန်းကြီးတို့ဒီမှာကြည့်လိုက်နော်ဒါလေးမှန်တယ်အဲ့ဒါလေးပြန်ပြောမယ်နော်ဗြဟ္မအကျဉ်းမှတ်ထားပေါ့ကုသိုလ်တစ်ခုပြုမယ်ကာမောဒရာကုသိုလ်ကကုသိုလ်တစ်ခုပြုမယ်ဆိုရင်ဘာကုသိုလ်ဒါနလုပ်လို့သီလလုပ်လို့ဘာဝနာလုပ်လို့ကုလို့တရားသင်သင်ယူ ဝမ်းမြောက်ဝမ်းသာစိတ်နဲ့သင်ယူတာရှိတယ်ဝမ်းမြောက်ဝမ်းသာစိတ်မဟုတ်ဘဲနဲ့တမ္မာချမ်းသာသင်ယူတဲ့စိတ်ရှိတယ်ဝမ်းမြောက်ဝမ်းသာသင်ယူတဲ့စိတ်ကိုသောမနတခေါ်တယ်တမ္မာချမ်းသာသင်ယူတဲ့စိတ်ဝမ်းမြောက်ဝမ်းသာမှာဖြစ်တဲ့စိတ်ကိုဥပ္ပခါလို့ခေါ်တယ်အဲ့ဒီဝမ်းမြောက်ဝမ်းသာဖြစ်တဲ့စိတ်မှလည်းညံပါတာညံမပါတာနော်သင်ယူတဲ့ကညံဖြစ်ဖို့လိုတယ်ညံရှိဖို့လိုတယ်သင်ပေးတဲ့ပုဂ္ဂိုလ်လည်းညံဖြစ်အောင်သင်ပေးရတယ် အဲတော့ဝါမျက်ဝန္တာစိတ်မှာညံပါတာတစ်မျိုးညံမပါတာတစ်မျိုးဒီလိုခွဲပေါ့ဝါမျက်ဝန္တာမဖြစ်တဲ့စိတ်မှာလည်းညံပါတဲ့စိတ်ကတစ်မျိုးညံမပါတဲ့စိတ်ကတစ်မျိုးဒီလိုခွဲပေါ့အဲတော့၄ခုဖြတ်သွားဝါမျက်ဝန္တာဖြစ်တဲ့စိတ်ညံပါတဲ့စိတ်မှာလည်းဝါမျက်ဝန္တာလည်းဖြစ်တဲ့ညံလည်းပါတယ်အသင်္ကာရိကသူများမတိုက်တုံးကိုယ့်အကူအတက်တရောစိတ်ထက်တဲ့တန်တန်နဲ့လောက်တာအသင်္ကာရိကခေါ်တယ် သူများတိုက်တွန်းမှလောက်တာမျိုးသူများတိုက်တွန်းမှနာတာမျိုးသူများတိုက်တွန်းလို့လေးလာတာမျိုးဒါတတ်သင်္ကာရီကကုသိုလ်ခေါ်တယ်အဲတော့ဝမ်းမြောက်ဝမ်းသာဖြစ်မယ်ညံပါတယ်မကိုသူများမတိုက်တွန်းဘူးနဲ့ကိုယ့်အကိုအတက်တရားလုပ်တယ်သူများတိုက်တွန်းမှလုပ်တယ်ဝမ်းမြောက်ဝမ်းသာတော့ရှိတယ်ညံမပါဘူးဒါမဲ့ကိုယ့်အကိုအတက်တရားလုပ်တယ်သူများတိုက်တွန်းလို့လုပ်တယ်အဲဒီမှာလေးမျိုးကွဲသွားတယ်ဝမ်းမြောက်ဝမ်းသာစိတ်မဟုတ်ဘူး ဒါပေမဲ့လို့ညံပါတယ်ညံမပါဘူးနှစ်မျိုးခွဲပေါ့ဝမ်းမြောက်ဝမ်းသာစိတ်မဖြစ်ဘူးညံပါတယ်လူများမတိုက်တော့မနဲ့လှုပ်တယ်လူများတိုက်တော့မှလှုပ်တယ်ဝမ်းမြောက်ဝမ်းသာစိတ်မရှိဘူးညံမပါဘူးသူများမတိုက်တုံးမနဲ့လုပ်တယ်ကိုကကိုတိုက်တုံးသူများတိုက်တုံးမှလုပ်တယ်အားလုံး၈မျိုးအဲ့ဒီ၈မျိုးထဲမှာဘယ်ကုသိုလ်အကောင်းဆုံးလဲဆိုနံပါတ်၁ကုသိုလ်ဝမ်းမြောက်ဝမ်းသာစိတ်ဖြစ်ရမယ်ဉာဏ်ပါရမယ် တိုက်တွန်းမှုလည်းမရှိအောင်ကိုယ့်အကိုအတက်တရားလုပ်တဲ့ကုသိုလ်အကောင်းဆုံးပဲဒါနပဲလုပ်လို့သီလပဲလုပ်လို့ဘာဝနာပဲအထောအထောမှတ်တာနော်ကိုယ့်အကိုဝမ်းမြောက်ဝမ်းသာစိတ်နဲ့လေးလာဝမ်းမြောက်ဝမ်းသာစိတ်နဲ့တရားထိုင်ဉာဏ်ဖြစ်အောင်ထိုင်ရတယ်အခုလိုလေးလာတဲ့ကတော့ငါအသိဉာဏ်ဖြစ်အောင်လေးလာမယ်ငါအသိဉာဏ်ရအောင်တရားနာမယ်ဘုန်းကြီးလည်းဒီသဘောနဲ့သင်ပေးနေတဲ့ယောဂီတွေကိုဟောယောဂီတွေကိုသင်တဲ့တရားတော်တွေမှာ အသိဉာဏ်တစ်လုံးပဲရရနှလုံးပဲရရတစ်ခုပဲသိသိနှစ်ခုပဲသိသိသိသွားမယ်ဆိုရင်ကိုယ်မှာဉာဏ်ကုသိုလ်တွေဖြစ်သွားတော့ပေါ့အဲ့ဒီထဲမှာမတိုက်တွန်းမဲ့ကိုယ့်အကိုအတက်တရောလောက်တာပုံကောင်းတယ်သူများတိုက်တွန်းတာဆိုတော့ကတိုက်တွန်းတဲ့ချိန်လောက်ပဲစိတ်ပါတယ်ဟောတိုက်တွန်းမဲ့လူမရှိတော့ပြက်ရုံအဲ့လိုမျိုးဖြစ်တယ်အဲတော့ဘာကုသိုလ်ပဲပြုပြုကုသိုလ်ကောင်းမှုတွေပြုလုပ်တိုင်းပြုလုပ်တိုင်းပြောဆိုတိုင်းပြောဆိုတိုင်း ကြံတွေးတိုင်းကြံတွေးတိုင်းဒီ၈ပါးတဲ့ကတမျိုးမျိုးနဲ့ဒီ၈မျိုးတွေကတမျိုးမျိုးနဲ့လောက်တယ်လို့မှတ်ထားဖို့အဲတော့အကောင်းဆုံးကြိုးပေးတာပါလေသောမနာကတာကုတ်ဝမ်းမြောက်ဝမ်းသာစိတ်လည်းဖြစ်ရမယ်ဉာဏ်လည်းပါမယ်သူများမတိုက်တုံးမနဲ့ကိုယ့်အကိုအတက်တရောလောက်တဲ့ကုသိုလ်တော့အကောင်းဆုံးပဲဒီလိုမှတ်ထားမယ်နော်အဲတော့ဉာဏ်ပါတဲ့ကုသိုလ်တွေပြုခဲ့မှာ ပရိသန်တွေတည်တဲ့အခါမှာပရိသန်တွေနေတဲ့အခါမှာလည်းဉာဏ်ပါတဲ့ပရိသန်တွေဖြစ်တယ်အဲ့လိုပုံပုံမျိုးမှသူကတရားရနိုင်တယ်ကုသိုလ်ကောင်းမှုတွေပြုတဲ့အခါကဉာဏ်မပါခဲ့ဘူးဆိုရင်ပရိသန်တွေနေတဲ့အခါမှာဉာဏ်မပါတဲ့ပရိသန်တွေနေရတယ်အဲ့လိုပုံပုံမျိုးဆိုမက်ကွန်တွေပါမရနိုင်ဘူးဒီလိုမှတ်ထားမယ်အဲ့တော့ကုသိုလ်တွေက၈မျိုးရှိတာပေါ့လေဘုန်းကြီးတို့ခဏခဏပြောပါတယ် ဒီမှာလည်းထပ်ပြောပါဦးမယ်ဒါတွေကတော့အများသိထားတဲ့ကုသိုလ်ဒါနကုသိုလ်ဒါလူတိုင်းသိတယ်လူတဲ့တန်းတဲ့ခါမှာဘုန်းကြီးတို့ဘာလို့လဲဝမ်းမြောက်ဝမ်းသာစိတ်ဖြစ်ဖို့လို့တယ်နော်ဝမ်းမြောက်ဝမ်းသာစိတ်နဲ့လူကိုတန်းဖို့လို့တယ်နော်အဲဒီမှာတော့အများကြီးပေါ့ဗျာပုဗ္ဗမုံစပရဆိုရဝမ်းမြောက်ဝမ်းသာအဲရှေးကလည်းဝမ်းမြောက်ဝမ်းသာဖြစ်ရမယ်အခုလူတုံးလည်းဝမ်းမြောက်ဝမ်းသာဖြစ်မယ်နောင်လည်းဝမ်းမြောက်ဝမ်းသာဖြစ်တဲ့ဟာမျိုး ဒါမျိုးကုသိုလ်လုပ်ရတယ်ဉာဏ်ပါရတယ်လှူတဲ့တန်းနဲ့တချို့ကဉာဏ်နဲ့မလို့ကိုလှူကျင်တာပဲလှူတာအဲ့လိုမျိုးမဟုတ်ဘူးနော်လှူတယ်ဆိုတာကဘုန်းကြီးငယ်တဲ့လူတွေဆိုဥမာပေးပါတယ်ဥမာဘုန်းကြီးဆုံးကပ်ပြီဆိုတော့ဘုန်းကြီးဆုံးကပ်တဲ့ကိစ္စဘုန်းကြီးဖုံးပေးတာကိုလှူမဲ့စားကိုစားကျင်တာချက်မဲ့ဆိုဘုန်းကြီးတို့ကလည်းအသက်ရွယ်လည်းရလာပြီအစားတော့ကလည်းအစာရတိုင်းမတည့်ဘူးဗျာအဲ့လိုတွေဖြစ်တာ စားလို့မဖြစ်ဘူးဆောင်းနေဖို့သိပါတယ်အဲ့တော့အော်ဒီဘုန်းကြီးဘာတွေဖုံးပေးတတ်လဲညံလေးနဲ့ဆင်ញံပြီးလှူလို့ရှိရင်ညံကုသိုလ်ပါညံပါတဲ့ကုသိုလ်ဖြစ်တော့ဗောဒီကြောအဲ့လိုမဟုတ်ဘူးကိုချက်ချင်းအချက်အတင်းဘုန်းကြီးကျွေးဘုန်းကြီးကစားမဖြစ်ဒါမျိုးတွေဖြစ်တယ်ဒါမျိုးတွေပေါ့ဗျာအဲ့တော့ဒါဒါနကုသိုလ်ထားပါတော့ဒါနကုသိုလ်လုပ်လဲခုနလိုဝမ်းမြောက်ဝမ်းသာစိတ်လေးပါပဲစေညံပါပဲစေ သူများမတိုက်တွန်းမဲ့နဲ့အမြဖြစ်ရမယ်ဝမ်းမြောက်ဝမ်းသာမှလည်းမလူခင်လည်းဝမ်းမြောက်ဝမ်းသာဖြစ်ရမယ်လူနေတော့လည်းဝမ်းမြောက်ဝမ်းသာဖြစ်ရမယ်လူပြီးတဲ့အခါလည်းဝမ်းမြောက်ဝမ်းသာဖြစ်မယ်ဒါမှအကျိုးပေးရထက်သန်တယ်နော်ပုပ္ပါမုံစပရစေနာခေါ်တယ်မလူခင်နဲ့လူတော့မှဝမ်းမြောက်ဝမ်းသာစိတ်ဖြစ်ရင်တော့လူပြီးတဲ့နောက်ကလာမှလည်းဝမ်းမြောက်ဝမ်းသာစိတ်ဖြစ်ဖို့များပါတယ်ဒါလေးမှတ်ထားပါနော်သီလ သီလဆောက်တည်တဲ့ကလည်းဒီတိုင်းပဲနော်ခုနကဘုန်းကြီးဘုသီလမိတယ်၅ပါးသီလဆောက်တည်တယ်ဝမ်းမြောက်ဝမ်းသာနဲ့ဆောက်တည်ရတယ်ဟောသီလဆိုတာတကယ်အရိယာတော်ကောင်းကြီးအမြဲမပြတ်ဆောက်တည်တာငါတို့အချိန်ပိုင်းလောက်ပဲဆောက်တည်နိုင်တာဒီချိန်ပိုင်းလောက်တော့ငါတို့တွေပြီးဆုံးအောင်ဆောက်တည်မှပဲတော်ကောင်းကြီးရဲ့သီလတွေအဲတော့ဝမ်းမြောက်ဝမ်းသာဆင်ញံဆောက်တည်ပြီးတော့ဒီသီလကိုလုံအောင်မလုပ်မလဲဉာဏ်လေးနဲ့ဆင်ញံပြီးတော့ ဆောက်တည်ရတာပေါ့ဘလို့ဆောက်တည်ရင်ပုံပြီးဆုံးတယ်ဘလို့ဆောက်တည်ရင်သီလမပြည့်စုံဘူးဆိုရင်ဉာဏ်နဲ့ဆင်ញင်ပြီးဆောက်တည်လုံးပါတယ်ဥပမာလေးတကူဘုန်းကြီးအာခဏနာပြောလဲဆိုလူငယ်တွေပေါ့တတ်မှုခုံးမှုကိုတတ်ဖို့မပြောနဲ့နော်လက်သီးနဲ့ရွယ်တယ်ဒုံးနဲ့ရွယ်တာတော့မကြိုက်ဘူးတတ်ဖို့ဆိုဝေးရောအဲ့တော့ညာနဲ့ဆင်ញင်ရမှာဟိုငါ့ကို လက်သီးနဲ့ရွယ်တာတော့မကြိုက်ဘူးသူများနဲ့လက်သီးနဲ့ရွယ်တာကြိုက်မှာမဟုတ်ဘူးအဲ့တော့တတ်ထားဆိုဝေးရောပေါ့ငါတတ်တာမကြိုက်တော့သူတို့တိုင်လည်းကြိုက်မှာမဟုတ်ဘူးအဲ့လိုညံလေးနဲ့ဆင်ញင်ပြီးတော့ဆောက်တီလိုက်ပိုးလုံတယ်လိန်နဲ့လိန်ညာပြောဆိုမှုကြံကြံထန်တာပြောဆိုမှုဒါဘုန်းကြီးတို့အများဆုံးကြုံနေရတာများသောဖြင့်လူတွေကဘယ်လိုလဲဘုန်းကြီးပါဝင်ပေါ့လေသူများတွေကကိုယ်ပြောရင်ချူချူသားသားပြောမှဆဲတာဆိုတော့ ပြောတော့မကြိုက်ဘူးချွေသားပြောမှကြိုက်တယ်ဒါပေမဲ့ဘုန်းကြီးတို့ကိုယ်တိုင်ဘယ်လိုပြောနေသလဲကျုပ်ကိုဆဲတာမတဲ့ကိုကကြဆဲနေတယ်ဒါပဲကောင်းမလို့ဗျညာနဲ့ဆင်ញင်ချက်ငါဆဲတာမကြိုက်ရင်ကိုဆဲတာမကြိုက်ကိုလည်းမဆဲနဲ့ပေါ့ကိုလိန်တာမကြိုက်ကိုလည်းမလိန်နဲ့ပေါ့ဗျာဒါရှင်းရှင်းလေးပဲအဲ့လိုညာနဲ့ဆင်ញင်လိုက်ရင်ဒီကုသဒီသီလလုံးနေဗျာဉာဏ်ပါတဲ့သီလလည်းဖြစ်သွားတယ်ဒါမှတ်တာ တောက်စာမူးယူနေတဲ့ပုဂ္ဂိုလ်ဘယ်သူမှမကြိုက်ဘူးကိုတောက်စားရင်လည်းဒီတိုင်းဖြစ်မှာပဲခိုးတဲ့ပုဂ္ဂိုလ်လိမ်ခိုးတဲ့ပုဂ္ဂိုလ်ကြည့်ပေါ့ကိုပစ္စည်းခိုးခိုင်းတော့နေရာထိုင်ကိုက်အာသူများပစ္စည်းခိုးရင်လည်းဒီလိုပဲဖြစ်မှာပဲအခိုးတဲ့ကိစ္စဘယ်တော့မှမလုပ်တော့ဘူးဆိုညာနဲ့ဆင်ញံတိုင်ပို့လုံပါနော်အဲ့ဒါမျိုးလုပ်တော့အဲ့ဒါဆိုပေါက်ပေါက်တယ်နောက်တစ်ခု ဒါကဘုန်းကြီးတို့ဝါရိတသီလခေါ်တယ်စာရိတသီလဝါရိတနဲ့သီလနဲ့စာရိတသီလနှစ်ခုပြောမယ်နော်ဝါရိတသီလဆိုဘာလဲဆိုတော့မလုတ်သင့်မလုတ်ထိုက်တာတွေလုံမယ်ပြောမယ်အဲ့ဒါဝါရိတသီလမလုံရဘူးလို့တားမြစ်တာပဲမတတ်ရဘူးမခိုးရဘူးမလိမ်ရဘူးသူများသားများတွေမစော်ကားရဘူး နော်မလုံရဘူးလို့တားမြစ်တာအဲ့တော့မလုံရဘူးလို့တားမြစ်တာ မလုံသင့်မလုံထိုက်တာတွေလုပ်ရင်ဒါဝါရိဒသီလကျူးလွန်တာပဲလုံသင့်လုံထိုက်တာမလုံရင်လည်းပဲစာရိဒသီလမလုံတာပဲအဲ့ဒါဘာလဲဆိုဘုန်းကြီးတို့ဘုန်းကြီးကမ္မထမ်းဆရာကမ္မထမ်းဆရာဆိုယောဂီကနေတရားစစ်ချင်လာတယ်ဆိုရင်ဘုန်းကြီးမအားဘုန်းကြီးချိန်ပေးရမယ်ဘာလို့ဘုန်းကြီးတရားလုံလုံတော့ ခုရက်ပတ်တွေဆိုရင်ဒါများများဆဆမရှိပါဘူးဒီနေ့ကနေဒါတင်မကြီးလာတရားစစ်တဲ့နဲ့ဘုလုပ်ပြရမယ်ကိုတောင်းဝင်ကြည်အောင်လုပ်ရမယ်လေကိုကတရားစခန်းဖွင့်တာတရားစခန်းဖွင့်ပြီးတော့တရားစခန်းယောဂီအခက်ခဲရှိလာလို့ဆွေးနွေးခြင်းနဲ့မေးမြန်းခြင်းနဲ့ဆိုကိုကလက်ခံမှုဆိုရင်ဒါဘုန်းကြီးတောင်းမကြည်တာပဲစာရိတ္တကိုချွတ်ယွင်းတာပဲဒါကိုပြောချင်တာ ဆရာဆရာတာဝန်ခြုံရင်းတာပဲဆရာကသူ့တာဝန်ခြုံရင်းနေပြီးတော့ဟုတ်လားတပည့်ကျတော့တောင်းကြည့်စေခြင်းနဲ့ဆိုဒါလည်းမဟုတ်ဘူးပေါ့ဗျာဆရာလုံးတဲ့ပုဂ္ဂိုလ်ဆရာတာဝန်ပြည့်စုံရင်တပည့်ကတပည့်တာဝန်လုံးလုံးပြည့်စုံလာနိုင်မယ်ကိုတာဝန်ကိုခြေပဲစေမိဘကမိဘတာဝန်ခြေပဲစေသာသမီကသာသမီတာဝန်ခြေလိုက်မယ်ချို့မိဘတွေကကိုတာဝန်ကိုခြေအောင်မလုပ်ဘူးသာသမီလေးကတာဝန်ခြေစေခြင်းလိုက်တာ မိဘကျေးဇူးသိစေချင်လိုက်တာကိုအောင်ကိုမိဘကိုဘလောက်သိခဲ့တယ်လဲကျေးဇူးဘလောက်ဆက်ခဲ့တယ်လဲဘလောက်သိခဲ့တယ်လဲဘုန်းကြီးတို့ဘုန်းကြီးတွေလည်းတူတူပဲเนาะဘုန်းကြီးမှလည်းဆရာသမားတွေအများကြီးရှိပါတယ်ပရိယတ်တိနယ်ပယ်ဘက်မှာတော့ရှာရှာဘဘတပါးနှစ်ပါးလောက်ကြံသေးတယ်မနှဲတွေ့ရမယ်ပရိပတ်တိနယ်ပယ်ဘက်မှာတော့ရှိပါသေးတယ်ဆရာသမားတွေဒီဆရာသမားတွေကိုဘုန်းကြီးတို့ကိုယ်တိုင်ကလေးလေးစားစား ဆက်ဆံမယ်ယုတ်သိရမယ်ဓမ္မတပည့်ကိုတရားကြည်တာဟုတ်လှုပ်တဲ့လှုပ်ထိုက်တာတွေလှုပ်ပေးရမယ်ကိုကဆရာတပည့်ကိုတရားဘုန်းကြီးမကြည်ခဲ့ရင်ဘုန်းကြီးတပည့်တွေလည်းဘုန်းကြီးပဲကြည်လိုက်မှာတော့တော့လောကမှာအပြစ်နှစ်ခုမှတ်တာပါဝါရိတအတွက်မလှုပ်တဲ့မလှုပ်ထိုက်တာတော့ရင်လည်းအပြစ်စာရိတကျင့်ဖို့အတွက်စာရိတသီလအတွက်လှုပ်တဲ့လှုပ်ထိုက်တာမလှုပ်ရင်လည်းအပြစ် ဒီလိုမှတ်ထားမယ်နော်ဒါကတော့ဘုန်းကြီးတို့သီလနဲ့ပတ်သက်တာတွေအဲတော့စာရိတ္တသီလတွေလည်းဒီလိုအောင်မိထားနော်ဟောသာသမီလေးတွေကသာသမီကိုတရားကျေစေခြင်းငါကိုယ်တိုင်ငါမိဘတွေကိုတောင်းဝန်တရားကျေမှာဖြစ်မယ်အဲတော့မိကိုဖားဖို့တွေဘုန်းကြီးတို့ဆောက်ရှောက်ပေးပါဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီတိုင်းပါပဲဘုန်းကြီးတို့ဆရာကြီးတွေကိုတော်တော်များများအိုမင်းမဆွမ်းဖြတ်ကုန်ပါပြီ ဘုန်းကြီးနဲ့တည်တဲ့ဆရာတော်တော်ကကနေဒါကနေဒါနေခဲ့တယ်နောက်ထိုင်ဝမ်ပြန်သွားပြီမကြောင်ရင်ပြန်တော်မူတယ်ဟုတ်လားနတ်ဖြစ်ကဆိုတချို့မယ်86နှစ်ဆရာတော်ကြီးဘုန်းကြီးထိုင်ဝမ်သွားတရားပြရင်ပြတယ်အများနဲ့ဆောက်ရှောက်ပါတယ်ကိုကဒီဆရာတော်ကြီးတွေတက်ထင်ရှားရှိတဲ့ကယူသေးခဲ့မှာကိုအောင်ငယ်တဲ့တန်ဃာလေးတွေလည်းရဟန်းတွေလည်းဘုန်းကြီး ရန်ငယ်တွေဘုန်းကြီးကိုယုံသိမှာဘုန်းကြီးကိုယ်တိုင်မယုံသိနော်လူငယ်တွေကလည်းကိုယ်မယုံသိတာသိကြတယ်နော်ဒါကတော့စာရိတ္တသီလခေါ်ပါတယ်နော်ပြီးတော့ဘာဝနာတရားတွေအထုတ်တယ်သမထအထုတ်တယ်ဝိပဿနာတွေကြက်ရအထုတ်သမထအထုတ်ရင်တိုးတက်အောင်ထုတ်ရတယ်ဉာဏ်နဲ့ဆင်ញင်မြာထုတ်ရတယ်ဘုရားကုံတော့ဘယ်လိုပွားမလဲပွားတတ်အောင်လေ့လာထား အာနာပါနာအထုတ်မယ်ဘယ်လိုအထုတ်မလဲသိချလေးလာတာဓကမတာအထုတ်တယ်ဘယ်လိုအထုတ်မလဲဝိပဿနာအထုတ်တယ်ဝိပဿနာဉာဏ်ဖြစ်အောင်အထုတ်ရမယ်ဉာဏ်မဖြစ်ရင်ကမ္မထဆရာနဲ့ဆွေးနွေးရမှာမေးရမယ်ဒါဘာဝနာကုစုအပ္ပဆိုင်နာဒါသိကောင်းတယ်နော်အပ္ပဆိုင်နာတဝုနဲ့တူရုပ်သေးတာလေးစားတာ ဒါဘုန်းကြီးတို့နိုင်ငံဘုန်းကြီးလူမျိုးတွေအင်မတန်လိုအပ်တယ်လေးစားမှုဘုန်းကြီးချင်းချင်းလူချင်းချင်းရိုသေမှုလေးစားမှုတာတော်တော်ပြောက်ကုန်တယ်အယူဆမတူရင်ပြစ်ပြောတယ်မလေးစားတော့ဒါမျိုးမဟုတ်ဘူးအယူဆလည်းမတူဘူးအကြိုက်လည်းမတူဘူးအမြင်လည်းမတူနိုင်ဘူးဝါဒနာလည်းမတူနိုင်ဘူးတခုနဲ့တူနော်ဘုန်းကြီးတို့ကကမ္မဋ္ဌာန်းဆရာဖြစ်နေတော့ဒီတရားနဲ့ပတ်သက်ပြီးကမ္မဋ္ဌာန်းတရားဘက်ကိုကိုအပ်တယ် ဒီဘိုင်းကိုပုံနားလဲတယ်ကျန်တဲ့ဘိုင်းဘုံနားမလဲဘူးဒါပေမဲ့ပရိယတ်ဒီ level ဘက်မှာရှိတဲ့တန်ခါကြီးဘုန်းကြီးယူသေးရမယ်လေးစားရမယ်သူတို့ပရိယတ်ဒီကြောင်းကျင်တယ်ဘုန်းကြီးတွေကလည်းပရိယတ်ဒီတွေမတင်တော့မပို့ချတာကြတော့အများကြီးမေ့ကုန်ပြီနားမလည်ဘူးသူတို့လုပ်နေတာဘုန်းကြီးယူသေးရမယ်လေးစားရမယ်လုပ်ရတယ်သူတို့ကလည်းဘုန်းကြီးယူသေးမှသူတို့ကလည်းဘုန်းကြီးကိုယူသေးမယ်လေးစားမယ် သူ့မယုံသိသူတို့ကလည်းကိုယ်မယုံသိဘူးဘုန်းကြီးတို့ဒီတရားဟောဓမ္မဂရိကလောကမှာဒါတွေအများကြီးဖြစ်တယ်နည်းနည်းလေးအောင်မြင်လာရင်ဟိုပုတ်ခတ်ဒီပုတ်ခတ်ဟိုပရိယတိဆရာတော်တွေပုတ်ခတ်လို့ပုတ်ခတ်တခြားကမ္မဋ္ဌာန်းဆရာတွေပေါ့ဘယ်ဟုတ်မလဲဒါယုံသိလေးစားမှုမရှိဘူးမရှိတော့သူ့လည်းဘယ်သူမှမယုံသိဘူးဒါရှင်းရှင်းလေးပဲဒါလေးမှတ်တာနော်ငယ်တဲ့ပုံကောပဲဖြစ်ဖြစ်ကြီးတဲ့ပုံကောပဲဖြစ်များသောဖြင့် ုန်းကြီးတို့လူမျိုးတွေကသံဃာတွေဆိုများတာလေးစားကြတာများပါတယ်ဒါပေမဲ့ခုကျတော့မဟုတ်ပြန်ဘူးလေးစားမှုတွေတော်တော်ရော့နေလာတယ်အဲ့တော့ဟိုလိုညံလေးနဲ့ဆင်ញံပေါ့ဗျာဘယ်လိုဆင်ញံမလဲဆိုဟိုကိုယ်လည်းယုတ်သေးလေးစားမှကြိုင်ကိုယ်ကလည်းယုတ်သေးပေးကိုဝင်မလေးပါနဲ့လေးစားစားဆက်ဆံကိုဝင်မလေးပါနဲ့ကိုကယုတ်သေးမှသူကယုတ်သေးမှကိုကလေးစားမှသူကလေးစားမှကိုကမယုတ်သေးရင်တော့သူကလည်းမယုတ်သေးဘူး ကိုကမလေးစားနေတော့လည်းမလေးစားဘူးညံနဲ့ဆင်ញင်ပြီးတော့ဒီပဆိုင်နာပေါ့တခုနဲ့တခုလေးစားစားဆက်ဆံမှာဒါလည်းကာမောဒရာကုသိုလ်ရှစ်မျိုးတဲ့တစ်ခုဖြစ်ပါတယ်ဝမ်းမြောက်ဝမ်းသာရှိရမယ်ညံလေးနဲ့ဆင်ញင်ပြီးတော့ယုံသေးလေးစားစိတ်ရှိပါသူများမတိုက်တွန်းမနဲ့ကိုယ့်အကူယုံသေးလေးစားစိတ်ရှိရင်သောမနတတာကုတ် ဉာဏ်ပါတဲ့အတွက်ညာနာတံပယုတ်ဟုတ်လားသူများမတိုက်တွန်းမဲနဲ့ကိုယ့်အကူအလိုလိုယူသေးတာဆိုတော့အသင်္ခါရတကယ်ကိုထပ်တန်းသာကုသိုလ်ရပါတယ်ဒါလေးမှတ်ထားမယ်နော်ဝေယဝစ္စကုသိုလ်တန်ခါဝေယဝစ္စလုံနိုင်တယ်ဘုရားဝေယဝစ္စလုံနိုင်တယ်နော်တရားဝေယဝစ္စလုံနိုင်တယ်အခုဒီတရားသင်္နာမှာအများကြီးပဲဝေယဝစ္စလုံတဲ့ပုံစံတွေပါပါတယ် ဒီမှာဆိုဘုန်းကြီးနားမှာတကလေးတယောက်အမြဲတမ်းလာတယ်သူလည်းမိသားစုရှိတာပဲဒါပေမဲ့လို့ဝေယဝစ္စကုသိုလ်အနေနဲ့လာလုပ်ပေးတာတကယ်တော့ကြောင့်ဘုန်းကြီးတို့ဒီကွန်ပျူတာတခုတည်းပြန်လာတယ်ဘုန်းကြီးဘာမှမလုပ်တော့ဘာဖြစ်လို့လဲဆိုဒါတွေနဲ့အများကြီးဘုန်းကြီးကလှမ်းခေါ်ဝင်နေဒါကြောင့်သူတို့ကူမရတယ်ကူဘုန်းကြီးမရဘုန်းကြီးတို့ဘာလဲလုပ်လို့မရမင်းကကိုကြည်ရှင်တို့တိုင်နဲ့မသီတာခင်တို့အာ မဆန္ဒဝင်တို့ဒီပုံကိုယ်တွေကကုညီတို့ကိုအောင်ခင်တို့အများကြီးပေါ့လေကိုကိုမြောင်တို့ဒါမျိုးတွေအများကြီးကုလို့ဘုန်းကြီးတို့ဒီသင်္นานကဖြစ်မြောက်တာပေါ့ဒါဝေယဥစ္စာကုသိုလ်တွေပဲနော်ပြီးတော့ဒီဝေယဥစ္စာတွေဖြစ်မြောက်အောင်တချို့ပုံကိုယ်တွေကဘာလုပ်လာလဲဆိုတော့ပံ့ပိုးမှုတွေပေါ့လှူဒန်းမှုတွေအများကြီးလုပ်ရတယ်ဒါကြောင့်လည်းဘုန်းကြီးတို့ကုအချိန်တွေလည်းပတ်နိုင်တယ်ဒါဝေယဥစ္စာကုသိုလ်ဒါရင်လားဆိုတော့မဟုတ်ဘူးနော် မိဘဝေယဥစ္စာကိုမိဘတွေရှင်ဝေယဥစ္စာလုပ်ပေးပါညီကောင်မောင်နှမတွေဝေယဥစ္စာလုပ်ပေးပါဝမ်းမြောက်ဝမ်းသာစိတ်နဲ့လုပ်ဉာဏ်ရှင်ပြီးတော့လုပ်သူများမတိုက်တွန်းမနဲ့လုပ်ဘုန်းကြီးတို့ဆရာသမားမစိုးရင်ဆရာတော်ရမိတ်တာသူများမခိုင်းမနဲ့လုပ်တဲ့အလုပ်ကအရှင်သခင်ပေါ့အရှင်သခင်နဲ့လုပ်တဲ့ကုသိုလ်မျိုးသူများခိုင်းမှလုပ်တဲ့ကိုအဲကျုံသဘောမျိုးအစေကံကုသိုလ်မျိုးခေါ်တယ် နော်မခိုင်းမနဲ့ကိုယ့်အကိုအတက်သေးအောင်လုပ်တဲ့ဝေယဥစ္စာနော်သားသမီးလေးတွေဝေယဥစ္စာလုပ်ပေးတာမျိုးတွေကုံကုံပြောမှတရိษံလေးတွေကျွေးတာစပြီးတော့စိတ်ထက်ထက်တန်တန်ဝမ်းမြောက်ဝမ်းသာနဲ့ကျွေးကြည့်အမြဲတမ်းကောင်းတာနော်တော်တော်ဝမ်းသာစရာကောင်းဒါဝေယဥစ္စာကုသိုလ်ပဲဒါလေးတွေမှတ်တာနော်တရိษံလေးကျွေးလဲတတ်တရရဝေယဥစ္စာဝမ်းမြောက်ဝမ်းသာနဲ့လုပ် နောက်ပဋိဌာနာကိုပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုသူများပေးဦးရတယ်မျှပေးရတယ်ရောက်ပြီးတဲ့အခါကျတော့ဂျေစီတွေပါလေကောင်းကောင်းသားပဲဒါလည်းယဉ်ကျေးမှုရအများလဲကြားတော့ဝမ်းမြောက်ဝမ်းသာဖြစ်တော့ဒါမျိုးတွေလည်းလုပ်ရမယ်နော်ပတ္တပဋိဌာနာကုသိုလ်ပတ္တနုမောဒနာသူများပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုလည်းဘုန်းကြီးတို့ဝမ်းမြောက်ဝမ်းသာဖြစ်ရမယ်ဒါတော့ရှင်းတယ်ဉာဏ်ပါတဲ့ဝမ်းမြောက်ဝမ်းသာသူလုပ်တဲ့ကုသိုလ်သိကောင်းတာပဲသူအပိယမယ်ဝမ်းမြောက်ဝမ်းသာတယ် တိုက်တွန်းရမယ်ဒီဒါမျိုးပေါ့ကိုကသူလောက်တာတွေကိုဝင်ပြီးတော့ပါဝင်ရမယ်ပတ္တနဝရဏဓမ္မတဝနာနော်တရားနာတာတရားလေးလာတယ်သင်ယူလာခုတရားသင်နေကြတယ်လေးလာကြတယ်ဒါမျိုးပေါ့ဗျာဝမ်းမြောက်ဝမ်းသာရှိရမယ်ဉာဏ်လေးနဲ့ဆင်ញင်ပြီးနာတယ်အမှုအမှန်မနာရဘူးပြီးတော့ဟောတဲ့ပုဂ္ဂိုလ်ကလည်းဓမ္မဒေသနာ ဒီနားတဲ့ပုံကိုယ်တွေကိုအသိဉာဏ်ရှိအောင်ဘုန်းကြီးသင်ပေးရမယ်။သင်ပေးမှဘုန်းကြီးအတွက်ဉာဏ်ပါတဲ့ကုသိုလ်ဖြစ်မယ်။ဘုန်းကြီးသင်တာတွေကဉာဏ်တစ်ခုမှမဖြစ်ဘူးဆိုရင်တော့ဘုန်းကြီးဉာဏ်တော်ကိုပြောမယ်။ဒါမျိုးပေါ့။နော်။ကိုယ်သင်ယူတဲ့ပုံကိုယ်လည်းဒီတိုင်းပဲ။ရှင်ဘုရားအဲ့ဒီလိုဆိုရင်ဓမ္မဒေသနာတရားသင်ပြတာရှင်ဘုရားပဲရမယ်။ဒီလိုတော့မရနိုင်။ဒီလိုမဟုတ်ဘူး။ဒီနေ့ဘုန်းကြီးပြောတဲ့တရားတွေကို ဒီကနေ့တချို့ကမနာလိုက်ရအောင်သုံးဖို့ကျန်တဲ့ဘုံကဒီနေ့ဆရာတော်ဘာတရားဟောလဲကုသီးသမျှပြန်ပြောတာပေါ့ဘာကုသိုလ်လုပ်လို့ကွာညံပါရမယ်လို့ပြောတယ်ဘာကုသိုလ်လုပ်လို့ကွာကာမဝတ္တကုသိုလ်တွေကပြောနော်ဝမ်းမြောက်ဝမ်းသာဖြစ်ရမယ်ဘာကုသိုလ်လုပ်လို့ကိုယ့်ဟာကိုယ်အတက်ပြောလုပ်ရမယ်ပြောတယ်ကွာဒါလောက်ဆိုရင်လည်းဒါကိုဓမ္မဒေသနာကုသိုလ်ဖြစ်တာပဲနောက်ဒိဋ္ဌိစုကမ္မ ယုံကြည်မှုခြေခံတဲ့ဉာဏ်ပါမယ်။ဘာလို့လို့ဟောကောင်းတော်လို့ကောင်းကျိုးရမယ်။ဆိုးတော်လို့ဆိုးကျိုးရမှာပဲ။ဒီလိုယုံကြည်မှုခြေခံပါတဲ့ဉာဏ်မျိုးနဲ့အ ਨੇ ဆုံးတော့ပါတယ်။အဲ့ဒီကုသိုလ်ဖြစ်ကြောင်းတရား10မျိုးရှိတယ်။ဘယ်ကုသိုလ်ပဲလုပ်လို့ဒါဘုန်းကြီးသင်ကြိုကြည့်ပြောနေတော့ဘယ်ကုသိုလ်ပဲလုပ်လို့ဒီကာမသရကုသိုလ်10မျိုးတွေကတစ်ခုခုနဲ့လောက်တာပဲ။အဲ့ဒီထဲမှာခုနကဘုန်းကြီးပြောခဲ့ပြီ။ ဘာကုသိုလ်ဖြစ်ရမလဲဝမ်းမြောက်ဝမ်းသာဖြစ်တဲ့ကုသိုလ်မျိုးအကျိုးပေးကောင်းတယ်ဝမ်းမြောက်ဝမ်းသာဖြစ်ရမယ်ညံပါရမယ်ပြီးတော့သူများတိုက်တွန်းတာမို့ကိုယ့်အကူအတက်တော်ဖြစ်ရအဲ့လိုမျိုးညံပါတဲ့ကုသိုလ်မျိုးမှာဘုန်းကြီးတို့မဲ့ဖို့နိဗ္ဗာန်တရားအကျိုးပေးတယ်ညံပါပါတဲ့ကုသိုလ်ကတော့မဲ့ဖို့နိဗ္ဗာန်အကျိုးမပေးနိုင်ဘူးမရနိုင်ဘူးဒါမျိုးမှတ်တာဒီတော့ ဘာကုသိုလ်ပဲလုပ်လို့ဒီကုသိုလ်၈မျိုးတွေကတမျိုးမျိုးပါတယ်အဲ့ဒီထဲမှာအကောင်းဆုံးကုသိုလ်ပါလဲဝမ်းမြောက်ဝမ်းသာဖြစ်တဲ့သောမနတတာကုဉာဏ်ပါတဲ့ညာနာတံပြုတ်သူများတိုက်တွန်းတာမဟုတ်ကိုယ့်ကိုယ်အတ္တတရားလုပ်တဲ့ကုသိုလ်မျိုးအသင်္ကာရီကုသိုလ်ဖြစ်ရမယ်ဒီလိုလေးမှတ်ထားနော်ခုနကဘုန်းကြီးပြောရလူတာပဲဖြစ်ဖြစ်သီလဆောက်တည်တာပဲဖြစ်ဖြစ်တရားအထုတ်တာပဲဖြစ်ဖြစ်ဘုန်းတို့ဇံမရမချင်းရတော့ဒီကုသိုလ်ပဲဖြစ်တယ်ကာမဝဒရာကုသိုလ်ပဲ နော်မဲ့ညံဖုံညံမရမချင်းဒီကောင်းမလောက်ကုသိုလ်တွေကရှင်မျိုးနဲ့တိတိဒါပဲဖြစ်တယ်မဲ့ညံရတော့မှမဲ့ကုသိုလ်ဖြစ်တယ်ဇံရမှဇံကုသိုလ်ဖြစ်တယ်အဲတော့ဇံမရခင် တွင်းမဲ့မရခင် တွင်းရတော့ကာမောဒရာကုသိုလ်ပဲအဲ့ဒီကာမောဒရာကုသိုလ်တွေကဘာဖြစ်အောင်လုပ်မလဲဝမ်းမြောက်ဝမ်းသာဖြစ်ပဲစေညံပါပဲစေညံဖြစ်အောင်လုပ်လူများတိုက်တွန်းတာမဟုတ်ဘဲနဲ့ကိုယ်သဘောနဲ့ကိုယ်လုပ် ပထမတော့သူများတိုက်တွန်းလို့လုပ်တယ်နောက်ကျကိုယ့်အကိုအားတက်ပြောလို့ရင်သူများတိုက်တွန်းတာမဟုတ်တော့ဘူးဗျဒါမျိုးမှတ်တာဒါကဘုန်းကြီးတို့ပုံညာပြီးသင်္ခါရကုသိုလ်ထဲမှာကာမဝဒရာကုသိုလ်၈မျိုးဒါလေးမှတ်ထားမယ်ပြီးတော့ရူပဝဒရာကုသိုလ်၅မျိုးဒါပြောအောင်ရူပဝဒရာကုသိုလ်၅မျိုးဆိုဇံပိုင်းနေဗျာအဲ့ဒါကျတော့ဘာပြောမလဲဆိုအာနာပါနရှုတယ်ဆိုတော့ဗျာကိုအာနာပါနသင်ရှုမှတ်တဲ့ပုံစံများလား ဒီလေလေးပေါ်မှာစိတ်ကကတ်တောင်လောက်ရတယ်ကတ်တောင်မြဲတောင်လောက်ရတယ်တတိမြဲရပထမတတိကအောင်မြဲအောင်လုပ်တတိမြဲလာတဲ့အခါကျပြီးနေတာကြီးကင်းအောင်နိဝရဏကင်းအောင်အထောက်ရတယ်တတိမြဲတယ်ဆိုတာနိဝရဏကင်းမှမြဲတယ်ကိလေသာကင်းမှမြဲတယ်ကိလေသာတွေဝင်နေနိဝရဏတွေဝင်နေတတိမမြဲဘူးထွက်နေမှာပဲဒါလေးမှတ်ထားနော်တတိမြဲစေခြင်းပါလေနိဝရဏကင်းအောင်မှတ် ကိလေသာကင်းအောင်ရှုမှာနိဝရဏတို့ကိလေသာတို့ဆိုတော့ဖြစ်စဉ်ညာတူတူပါပဲဗျာအဲတော့စိတ်တဝိသုဒ္ဓိဖြစ်အောင်မှာတာပေါ့နော်အဲမှာသီလဝိသုဒ္ဓိသီလပြည့်စုံအောင်လုပ်သီလပြည့်စုံပြန်နောက်ပိုင်းမလုပ်နဲ့စိတ်တဝိသုဒ္ဓိဖြစ်အောင်လုပ်စိတ်တဝိသုဒ္ဓိဆိုခုနနိဝရဏတွေကိလေသာတွေ အာယုဏမစိကပ်ပိုင်ခုနနိဝရဏတွေမဝင်ဘူးကိလေသာတွေမဝင်ဘူးကြိုးကြိုးစားစားလုပ်ရတယ်တင်းတင်းရင်ရင်လုပ်ရတယ်နောက်မွေးလို့ရင်သူတို့ကနိုင်သွားတယ်ကြိုးစားမှုပိုင်ကသမ္မပဒံလုံလဝိရိယလို့ခေါ်တယ်သမ္မပဒံတရားလုံလသမ္မပဒံလုံလဝိရိယနဲ့ပြီးဆုံးနေရင်ကိလေသာတွေမဝင်နိုင်ဘူးနိဝရဏတွေမဝင်နိုင်ဘူးဒါမျိုးမှတ်ထားစိတ်စင်ကြဲလာလုပ်ရတယ်စိတ်စင်ကြဲလာပြီဆိုအယောင်လေးကလာတာပဲဒါယောဂီတွေကခဏခဏမေးတယ် နိဗ္ဗာန်တွေကင်းသွားရောင်းလဲလာပါတယ်ဘုရားကိုယ်တိုင်ဟောတာဘုန်းကြီးဟောတာမဟုတ်ဘုရားကိုယ်တိုင်ပြောပါတယ်စိတ်တွေစင်ကြယ်တန့်ရှင်းနေမစင်ကြယ်တော့မလာဘူးပေါ့ဗျာမျော်လည်းမလို့အောင်ငငယ်ကတော့ဘုန်းကြီးတို့တွေမျော်လောက်ခဲ့ဘူးတယ်နော်အဲ့ဒါလည်းတတိထားရတယ်မျော်လို့နေလေမရနေလေပဲလောကလို့ပဲလုံးလုံးဓမ္မလို့ပဲလုံးလုံးမျော်နေလေဝေးနေလေပဲဓမ္မနယ်ပယ်ဘက်မှာပုံစိုးတယ် မျောလို့တယ်ဆိုလောဘနဲ့လောက်တာလောဘနဲ့လောက်တဲ့အခါကျမရအောင်မရတော့ဒေါသပါလာစိတ်တက်တကြကုန်အဲကြတရားပုံဝေးသွားဘာမှမမျောနဲ့နမိတ်တွေပေါ်ဖို့မမျောနဲ့ကိုယ့်အလောက်ကငါအလောက်ကဒီလေးနဲ့လေးပေါ်မှာတတိလေးကပ်ဖို့မြဲဖို့ဒါငါအလောက်ပဲဒီပေါ်မှာကောက်နိုင်အောင်ကြိုးစားမကပ်ရင်မေးမကပ်ရင်ဆရာတော်တွေကမကပ်ဘူးဘယ်လိုလုပ်ရမလဲဒါမေးရမယ် မေးမှဘုန်းကြီးတို့လည်းအဖြေရှိတယ်မမေးတော့ကတ်တထင်းပြီးတော့ဒီတိုင်းပဲလုပ်နေကြတာပေါ့လေအဲ့လိုမဟုတ်ဘူးเนาะမေးရမယ်အဲ့တော့ဒီဘုံအောင်နဲ့မစိတ်ကတ်တာပြီးနိဝရဏတွေကင်းလာပြီးကိလေသာတွေကင်းလာပြီးရောင်လေးနဲ့ထွက်လာရောင်လေးနဲ့ဒီပြင်ဘက်မှာစတွေ့တယ်အဲ့ဒါဒီနိဝရဏကင်းလို့ဖြစ်ပေါ်လာတဲ့ပညာရောင်လေးတော့မှန်တယ်မခိုင်မြဲဘူးပြင်ဘက်မှာတွေ့တဲ့ရောင်လေး ယ်မှာမှခိုင်မြဲဒီလေးပေါ်မှာကတ်လာမှဒီနမိတ်ရောင်လေးကခိုင်မြဲတာစောက်ကတာမမြဲသေးဘူးဒီလေးပဲမှတ်နေကတ်မှတ်နေမှတ်နေလို့ရင်ဘေးကစပြီးတော့စိတ်တွေနိဗ္ဗာန်တွေကင်းသွားပြီးဆိုလို့ရှိရင်အလင်းရောင်တွေတွေ့လိုက်တယ်တွေ့တဲ့အခါမှာဒီလင်းရောင်အတင်းဆွဲကတ်တာမျိုးမလုပ်အောင်ချိုးပုဂ္ဂိုလ်များအဲ့လိုတင်းဆွဲကတ်တာမျိုးတွေလုပ်တယ်တဘာဝမဟုတ်တဘာဝမဟုတ်တာလို့ရင်ကြောက်ပါတယ် ဒီပေါ်မှာမြဲဒီတတိမြဲနေအောင်မှတ်နေမှတ်နေမှတ်နေနဲ့ဓမ္မတရားကောင်းလာရင်သူကသူလိုလိုကတ်လာမယ်ဒီလင်းရောဖတ်ကလေးကတ်လာကတ်လာရင်ဒီအလင်းကတ်လာရင်စောင်းပိုင်းမှာမမြဲသေးမမြဲသေးနေပဲဒီ၄ပါးပဲစူးစိုက်ရှုနေနောက်ပိုင်းညာမြဲလာပြီကတ်လာပြီဆိုအလင်းလေးပါပဲစိတ်ကကတ်တာလေးကိုမှတ်ရှာမလို့အဲ့ဒီခါကျမမှတ်နဲ့အတိလေးပဲကတ်တာအဲ့ဒါမျိုးမှတ်တာ တော့ဒီမှာဘေးတော့မှနည်းနည်းနားလည်ထားမယ်ဆိုဒီဇံပိုင်းနေတို့ခုပရိသသမုပ္ပါတရားတွေကိုပြောကြပြီဆိုဘေးတော့မှမပြောလို့မရဘူးဘေးတော့မှမပြောတိုင်းမလေးလာတိုင်းဘာမှနားလည်ဖို့မလွယ်ဘူးအဲတော့ဘေးတော့မှသဘောရက မြင်သိစိတ်ကဒီမျက်စိမှာဖြစ်တယ်မျက်စိကန်းနေကွယ်နေမြင်သိစိတ်မဖြစ်ဘူးကြားသိစိတ်ကနားမှာဖြစ်တယ်ဘုန်းကြီးတို့နားကန်းနေမယ်ပင်းနေမယ် နဘာကြီးတွေဆုံနေပါအကြောင်းဈာတိစိတ်မဖြစ်ဘူးအနန္တိစိတ်ဒီနှခေါအကြည်ယုံလေးပျက်စီးသွားပြီခုယောဂတစ်မျိုးကြောင့်ယောဂဆိုပြီးကြောင့်ဒီအနတ်မရတော့အဲ့ဒါဆိုအနန္တိစိတ်မရှိဘူးစာတိစိတ်ရှာရှာကွဲနေမယ်ရှာပေါက်နေမယ်ဆိုပါမမသိဘူးကိုဋ္ဌိတိစိတ်ဒီကုလုံးပေါ့နော်အနာယောဂတွေဘာတွေဖြစ်နေထိမှမသိဘူး ကြံတဲ့စိတ်တွေအတွေးစိတ်တွေစဉ်းစားတဲ့စိတ်တွေဒီဘယ်ဘက်နှလုံးသားပေါ်မှာမိပြုပြီးလက်တစ်ဖက်လောက်ရှိတဲ့သွေးပေါ်မှာမိတီဖြစ်တယ်ဒီသွေးကလည်းဒီကုလုံးနဲ့ပတ်တယ်အဲတော့ရေပုံရာအပြင်ပြောလိုက်ရင်တော့မြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်ထိသိစိတ်ကလွယ်ရင်ကြံတဲ့မနောဝိညာဉ်စိတ်အတွေးစိတ်တွေကတော့ အရိယဝတ္ထုခေါ်တဲ့နှလုံးသားပေါ်မှာမိတည်နေတဲ့လက်တစ်ဖက်လောက်ရှိတယ်။တွေးပေါ်မှာအမိပြဖြစ်တယ်။အရိယဝတ္ထုလို့ခေါ်တယ်။အဲ့ဒီပေါ်မှာမိပြဖြစ်တယ်။ဒါကြောင့်မို့ဇာအင်္ဂါလေးတွေဆင်ញင်တဲ့အခါကျရင်ဘုန်းကြီးတို့ကဒီလေးပေါ်မှာသွားဆင်ញင်လို့မရဘူး။ဒီနမိတ်ကိုသွားဆင်ញင်လို့မရဘူး။ဘာဖြစ်လို့လဲဆိုဒီမှာဆင်ញင်ဒါအနတ္တိစိတ်ပဲဖြစ်တယ်။ဒါကိုသိထားဖို့။ဒီဟာသွားထိတာသွားဒီကာယဝဉ္ဇဉ်စိတ်ပဲဖြစ်မှာပဲ ကျန်တဲ့ဝိတက်ဝိစာရပီတိဒုက္ခဧကဂရဒါကိုဆိုင်က၅ပါးခေါ်တယ်ဝိတက်ဆိုတာခုနပြိပောက်ကအလင်းသမီးအာယုံပေါ်မှာတင်ပေးတာချိန်ပေးတာရွယ်ပေးတာဝိတက်လို့ခေါ်တယ်ဝိစာရဆိုဒီပြိပကနမိတ်အာယုန်တွေကိုဖမ်းမှန်ထပ်တာဆင်ញံတုံးတက်နေတဲ့သဘောလေးဝိစာရလို့ခေါ်တယ်ပီတိဆိုတာကဒီပြိပကနမိတ်အာယုန်တွေကိုနှစ်သက်သဘောကျနေတဲ့သဘောလေးပဲဒုက္ခဆိုတာဒီပြိပကနမိတ်အာယုန်ရဲ့ အရာတာကိုခံစားနေချမ်းသာတာတာခံစားနေတဲ့သဘောလေးပဲစိတ်နဲ့ခံစားတာဒုက္ခဆိုဒုက္ခဝင်တာဟိုကာယကဒုက္ခမဟုတ်ဘူးသောမနတပဲဒီမှာဒုက္ခလို့တောင်းတာဧကဂရဒီအာယုမှစူးစိုက်ပြီးကတ်နေတာဒီကတော့ဒီဇိုင်းက၅ပါးထဲမှာအဓိကတော့ဧကဂရပဲကျန်တာတွေကသူကအဓိကသမထဆံဆိုတာ တမာရီအတိကပဲအာယုန်တကူတည်းကတ်နေတဲ့သဘောမျိုးဒါကိုဘုန်းကြီးတို့ကဘာခေါ်လဲဧကကရာလို့ခေါ်တယ်အဲ့ဒီဇိုင်းက၅ပါးလုံးရမှဖြစ်မှပရမဇံခေါ်တယ်ပထမဆုံးဒီလင်းသမိတ်ကိုဒီနာတိဝနှခေါင်းကမှမြဲအောင်ကြိုးစားမှတဏှာထိုင်တဏှာလုံးနှစ်နာရီထိုင်နှစ်နာရီလုံးမြဲအောင်စူးစမ်းပြီးမှားတယ် အလင်းနမိတ်ပေါ်လာရင်လင်းနမိတ်လေးအတိကတ်ကြီးပေါ့အလင်းနမိတ်ကမျိုးမျိုးရှိတယ်တချို့ကမိကိုရောင်စတွေ့တယ်ဝင်လေထွက်လေမှိုင်မှန်တယ်အဲ့လိုစတွေ့တဲ့ပုံကကောင်းတယ်ပြင်ဘက်မှာတွေ့တဲ့ပုံကကြတော့ဒီကိုပြန်ကောက်အောင်မှတ်ယူတချို့ကြတော့ဒီပါရမီနဲ့ဆိုင်တယ်စမှတ်ကြရလေချောင်းမှာစတွေ့တယ် မစိတ်အောင်နဲ့ကတ်သွားပြီလေလေးပေါ်မှာကတ်နေပြီဆိုကတ်ကတ်သွားပြီဆိုလို့ရင်တဏှာတိုင်းတဏှာနှစ်နာရီတိုင်းနှစ်နာရီတစ်ပတ်အဲ့တော့ကတ်လာပြီဆိုလို့ရှိရင်ဒီနမိတ်ပေါ်ကနေတခါလေးအမိုက်တိုက်ကြီးလည်းရောက်သွားတယ်လို့ဖြစ်ပါတယ်မိုက်တိုက်ကြီးလည်းမိုက်မောင်နဲ့ရောက်သွားတယ်လို့မျိုးဖြစ်သွားငြိမ်သက်သွားပြီမိုက်တိုက်ကြီးလည်းရောက်နောက်ပိုင်းညာဘာဖြစ်လဲဒီလေလေးပေါ်မှာမိကိုရောင်လေးလို့တွေ့တတ်တယ်မိကိုရောင်လေးကမမြဲသေးဘူးဆာကဆာကစားကြတော့ မိဂုံရောင်တွေတွေးလိုက်ပျောက်သွားလိုက်နိဝရဏတွေဝင်သွားပျောက်သွားလိုက်နိဝရဏတွေကင်းသွားမိဂုံရောင်တွေပြန်တွေးလိုက်ဒီလိုလေးတွေးတယ်မိဂုံရောင်တွေကခိုင်မြဲနေဆိုမိဂုံရောင်တွေပြန်အသိကပ်ကြည့်နေအဲ့ညမှာမှတ်နေမှတ်လိုက်ရင်ဒုတိယဆံတက်ဖို့ခက်တယ်အဲ့ဒီမိဂုံရောင်တွေကိုဒီမိဂုံရောင်တွေကဒီလေပေါ်မှာကပ်နေပြီဆိုမိဂုံရောင်တွေအသိလေးကပ်နေသိနေအောင်ပါပဲအတိလေးကကြည်ကြည်ကြည်တမရရကောင်းလာဆိုမိခိုးရောင်တွေကဖြူရောင်ပြောင်းသွားလိုက်တယ် လေကိုဝင်လေထွက်လေရှုမှတ်ခါစားချိန်ကနေပြီးတော့မိကိုရောင်ပေါ်သည့်အထိကိုပရိကမနမိလို့ခေါ်ပါတယ်ဒီမိကိုရောင်လေးကိုတတိကပ်ပြီးတော့တမာရီအကောင်းနဲ့ကြည်နေရင်တမာရီအကောင်းလာပြီဆိုရင်မိကိုရောင်လေးကဖြူရောင်ပြောင်းသွားတယ်အဲ့ဒါကိုဩကနမိလို့ခေါ်တယ်အဖြူရောင်လေးကိုတတိကပ်ကြည့်တယ်တမာရီအကောင်းလာပြီဆိုလို့ရင်ကြည်လင်တောက်ပတဲ့ရောင်မျိုးဖြစ်သွားတယ်ကောင်းကင်မှာတွေ့တဲ့ကျဲရောင်မျိုးကြည်လင်တောက်ပတယ် သူကစိုက်မကြည့်နဲ့မျက်စိစူးတယ်သိုံတော့ပဲဒီကကြီးတချို့ပုဂ္ဂိုလ်ကဒီမျက်စိဖွင့်ကြည့်တယ်လို့ဝင်ဒီကိုစိုက်ကြည့်တတ်တယ်အဲ့ဒီလိုအလင်းရောင်နမိတ်အလင်းနမိတ်ကျဲလို့တောက်ပါတဲ့လင်းရောင်နမိတ်မျိုးပေါ်လာရင်ပရိပါကနမိတ်လို့ခေါ်ပါတယ်အဲ့ဒီပရိပါနမိတ်ကိုခိုင်းအောင်မြင်အောင်လုပ်ပါတယ်ထိုင်းနေလုံးနဲ့ဒီပရိပါနမိတ်ခိုင်းအောင်မြင်အောင်လုပ်မယ်ဈဉ္ညာလျှောက်တုံးနဲ့ဒါမြင်အောင်လုပ် ဘယ်ချိန်မှအဲ့လေဒီဟာကိုမြင်အောင်လုပ်ရတယ်။စဉ္ညာလျှောက်တဲ့ကဘယ်လိုမှတ်မလဲဆိုရင်အဲ့ဒီဘိဗာနိမိတ်ပေါ်လာရင်စဉ္ညာမရောက်ခင်ဒီလိုမတ်တရလိုက်မတ်တရမျက်စိမိတ်မိတ်ဝင်လေထွက်လေရှုမှတ်နေရှုမှတ်ရှုမှတ်နေဒီနိမိတ်ပေါ်နေကြပုဂ္ဂိုလ်ကမကြခဏပဲခဏအတွင်းမှာပဲဒီကနိမိတ်ကမြန်ပေါ်တတ်တယ်။နိမိတ်လေးပေါ်လာလင်းနိမိတ်လေးပေါ်လာဆိုလင်းနိမိတ်လေးကတ်ကြည့်အဲ့မှာမျက်စိလေးမိမိလေးဖွင့်ကြည့်ပြီးဒီအလင်းရောင်လေးပဲကတ်ပြီးတော့ စဉ္ညာလျှောက်ဘလောက်လျှောက်လျှောက်မညောင်းဘူးတော်တော်လျှောက်လို့ကောင်းတယ်ညမိုးချုပ်နေလဲကိုယ်အလင်းလေးနဲ့ကိုမှတ်နေအင်မတန်ကောင်းတယ်အဲ့တော့အလင်းနမိတ်ပေါ်နေရင်ခိုင်မြဲအောင်စဉ္ညာလျှောက်လဲဒီလင်းနမိတ်နဲ့လျှောက်ကြံတဲ့အသေးစိတ်မူရာတွေအဲ့ဒါကြတော့ကိုတယောက်တည်းအထောက်မှကောင်းတယ်အများနဲ့ကြမလွယ်ဘူးကိုတယောက်တည်းကြတော့စွမ်းစားလုံးနဲ့မှတ်လို့ရခြင်းချင်းနဲ့ဆုံးနဲ့မှတ်လို့ရတယ်ဒါမျိုးပေါ့ ဒါမျိုးခိုင်မြင့်နေအောင်လုပ်ရစဉ္ညာလျှောက်လဲဒီနမိတ်လေးနဲ့ရှုမှတ်နေထိုင်လဲရှုဒီနမိတ်လေးနဲ့အဲ့လဲဒီနမိတ်လေးအဲ့လဲအခဏီဒီဘက်လည်းလာမှတ်လိုက်ပေါ့ဗျာဝင်နေတွဲလေးရှုဘက်ကလည်းနမိတ်ပေါ်လာနမိတ်လေးသိကံကြည့်နေပေါ့အဲ့လိုမြဲအောင်ခိုင်အောင်လုပ်ရတယ်ခိုင်သွားပြီမြဲသွားပြီဆုံမှာဘာလို့ရလဲဆိုခုနဇိုင်းကားကိုဆင်ញင်နေဒီကပ္ပဋ္ဌာန်းဆရာသင်ပေးလိမ့်မယ် ခုနကဝိတေဝိစာရပိတိဒုက္ခဧကဂရဒီ၅မျိုးကိုစံတခုတခုဒီကိုဆိုင်းကခေါ်တယ်ဒီ၅ပါးပေါင်းကိုစံပထမစံလို့ခေါ်တယ်နော်ဝိတဝိဇာရပိတိဒုက္ခဧကဂရဒီဥစ္စာဆိုင်းက၅ပါးနဲ့တကွာဖြစ်တော့ပထမစံကုသိုလ်စိတ်တစ်ပါးဆိုဒီလိုပြောတယ်အစိတ်ပိုင်းလေးတွေကိုဆိုင်းကဒီ၅ပါးပေါင်းနေတာ၅မျိုးပေါင်းတာကိုပထမစံလို့ခေါ်တယ်ဒါမျိုးမှတ်ထားနော် ဒီဇိုင်ကာလေးတွေတွေးဖို့ဆိုနိဝရဏကင်းမှရတယ်နိဝရဏမကင်းမရဘူးဒါမှတ်တာနိဝရဏရှိနေတဲ့ဒီဇိုင်ကာဆင်ញလို့မရနမိတ်လည်းမပေါ်ဘူးနိဝရဏကင်းမှနမိတ်ပေါ်မှာနမိတ်ပေါ်မှာဇိုင်ကာလေးတွေဆင်ញလို့ရဒီနမိတ်မှာနမိတ်ပေါ်တဲ့အခါမှာခိုင်မြဲတဲ့နမိတ်မခိုင်မြဲတဲ့နမိတ်မခိုင်မြဲတဲ့နမိတ်ဆိုဥပ္ပစာရသမารီလို့ခေါ်တယ်ဥပ္ပစာရသမารီ ခိုက်တမှာဇံရဲ့အနိကဖြစ်နေတဲ့တမာရီသူကနမိတ်မခိုင်မြဲဘူးဇံရင်ငါကိုဆင်ញင်လို့မရသေးဘူးဆင်ញင်ရင်လည်းပျောက်ပါတယ်အာမကောင်းသေးတဲ့အတွက်အဲ့ဒီဥပ္ပစာရတမာရီခိုက်တမှာဘာဖြစ်တတ်သေးလဲဆိုတော့နမိတ်ကမခံမြဲတော့ပြုတ်ကျသွားမယ်တခါတလေအိပ်ပျော်သွားတယ်လို့ဖြစ်တတ်တယ်ဘဝင်ကြတယ်လို့ခေါ်တယ်အဲ့ဒါကိုစ조사မှာတယ်တမာရီအကောင် ကြိုးစားမှတမာတရားကောင်းလာဒီနမိတ်ကခိုင်းလာတယ်နမိတ်ခိုင်းမြဲပြီဆိုမှဇိုင်းကောင်ဆင်ခြင်လို့ရတယ်တပတ်လုံးခိုင်းမြဲရမယ်အနည်းဆုံးတပတ်လောက်တော့ခိုင်မြဲပေါ့ဗျာဒီတဲ့ကြာနိုင်ဖို့ကောင်းတယ်နှစ်ပတ်လောက်ခိုင်မြဲဖို့ကောင်းတော့ပို့အားကောင်းတော့နမိတ်ခိုင်မြဲပြီဆိုဒီနမိတ်နဲ့နှလုံးသားဖတ်ခလဲကြည့်ရနှလုံးသားဘာဖြစ်လို့လဲဆိုတော့ဒီနှလုံးသားပေါ်မှာမိတည်နေတဲ့ခုနက သူ့ရင်ပေါ့နော်ဒီပေါ်မှာတီးနေတဲ့ဝိတဝိသပိတိသူကဒါလေးတွေဆင်ញင်လို့ရအောင်ကြည်တာကြည်တဲ့အခါကျတော့ဒီနှမျိုးပေါ့သကုရတော်ဝေဇံစိတ်မြင်သိစိတ်နဲ့လည်းဆိုင်တယ်အလင်းရောင်နမိတ်နဲ့မတော်ဝေဇံသူတို့ကဒီဝီထီတွေအတွဲဖြစ်တော့ပေါ့နော်ဗြဟ္မသကုရာဝီထီကစိတ်နောက်မနောရဝီထီက၃မျိုးလောက်ဒါတွေကတွဲဖြစ်နေမြင်သိစိတ်ကြည့်တာမဟုတ်ဘူးမနောရ ဝီချီတွေလည်းတွဲဖြတ်မြင်သိစိတ်ပါတယ်မနောကြံတွေးစိတ်လည်းပါတယ်ဖက်ကြွယ်ခြင်းကနှမျိုးလုံးနဲ့ကြည့်ကြည့်လိုက်တဲ့ခါကျရင်ဒီလင်းလမိတ်နဲ့လှမ်းကြည့်လိုက်ကနှလုံးသားတွေ့တယ်ခဏပဲဖက်ကြွယ်ကြည့်ပြီးပြန်လာတယ်နှလုံးသားမြင်ပြီဆိုပြန်လာရင်ဒီမှာပဲကတ်တယ်နှလုံးသားမမြင်သေးဘူးဆိုဒီနမိတ်ကမခိုင်မြဲသေးဘူးဒါမျိုးမှတ်တာနှလုံးသားမြင်တယ်ညံလာရဲ့ဒီဘုံအာယုံကတ်ကြည့်နေ ကြည့်ပြီးတော့ခုနသဘောတရားလေးတွေမှတ်ထားမယ်ဝိတက်ဆိုတာဗာလဲပရိပါကနမိတ်အာယုံကိုအာယုံကိုရောက်တောင်တင်ပေးတာချိန်ပေးတာရွယ်ပေးတာဝိတက်ပရိပါကနမိတ်အာယုံကိုဆင်ញင်သုံးတက်နေတဲ့သဘောဝိစာရပရိပါကနမိတ်အာယုံကိုနှစ်သက်သဘောကျနေတာပိဋိပရိပါကနမိတ်အာယုံရဲ့ရတော့ခံစားနေချမ်းချမ်းသာသာခံစားနေတဲ့သဘောလေးဟာဒုက္ခ ပြိဗနမိအာယုန်တကူတည်းကတ်အဲ့ဒါဧကကရာစရှုမှခါစားကြတော့တလုံးချင်းဆင်ញင်ရတယ်ဒီအာဒီပြမှာဒီပြိဝနမိတ်မှာတပတ်နှစ်ပတ်ဟုတ်လားတမာရီခိုင်မြန်နေဖတ်ကလေးနှလုံးသားကြည့်တယ်မြင်တယ်နောက်တစ်ခါဝိတက်သဘောလေးလှမ်းချက်ဖတ်ကလေးလှမ်းကြည့်တယ်ပရိပါနမိအာယုံမှာတင်ပေးတယ်ချိန်ပေးတယ်ရွယ်ပေးတယ်ဝိတက်သဘောလေးတွေ့လိုက်ခဏပဲနော် မြင်လို့ရှိရင်ဒီကိုပြန်လာရဲ့ပရိပါနိမိတ်ကမခိုင်မြဲသေးဘူးဆိုဒီသဘောမတွေ့ဘူးဝိတက်ဆိုတာစာတိုင်းတွေ့မှာမဟုတ်ဘူးเนาะဒီပရိပါနိမိတ်ကအာယုံမှာတင်ပြီးတဲ့ချိန်ပြီးတဲ့ရွယ်ပြီးတဲ့သဘောလေးဝိတက်သဘောလေးတွေ့အောင်ပြောတယ်အစာပိုင်းမှာတလုံးချင်းဆင်ញရတယ်ဝိတက်သဘောတွေ့ပြီးဆိုတော့ပက္ကလလန်ကြီးဝိစာရသဘောဒီရောကြာကြာခိုင်မြဲအောင်လုပ်ရတယ်နိမိတ်ခိုင်မြဲပြီးဆိုတလုံးချင်းကြည့် လေးပါးနမိအာယုံဆင်ញင်သုံးသပ်တဲ့သဘောလေးတွေ့မယ်မြင်မြင်ချင်းပြန်လာအကြာကြီးမကြည့်အောင်အကြာကြီးကြည့်လည်းပျောက်သွားတယ်ခဏပဲဖတ်ခဏကြည့်တာနောက်ပီတိကြည့်မယ်ဒုက္ခကြည့်မယ်ဧကဂရာကြည့်မယ်တလုံးချင်းတလုံးချင်းကြည့်ပေါ့ဘုန်းကြီးတို့ဟိုအယိုးစုကမ္မထာကိုတစ်ပိုင်းချင်းတစ်ပိုင်းချင်းတစ်ပိုင်းပိုင်းကျွမ်းကျင်သွားပြီးဆုံးမဖတ်ခဏတစ်ပြိုင်တည်းကြည့်တယ်တလုံးချင်းတလုံးချင်းမြင်ပြီးဆုံးမတစ်ခါငါးလုံးလုံး မြင်အောင်ပေါ့ဒီမှာပရိကနိမိတ်အကောင်ဓမ္မရာအကောင်ရှုမှန်ပါကောင်းလာပြီးတော့ဖတ်ခရလန်ငါအဲဒီကတ်နေတာဘယ်လိုမှစံဝင်စားဒီတဘာဝတွေနားမလဲတဲ့ခါကျဒီ င်းလေးအတန်မှာပဲအာပြောနေတန်ခါခုန connection ကြီးလုတ်ဖြတ်ပါထင်ရှင်ခိုင်ဒီမှာစံဒီအကိုဆင်ញင်လို့ရတယ်လို့ပြော။ဒါကြောင့်ရှေ့ရှေ့ သူတော်ကောင်းတွေကတော့ဘာပြောလဲဆင်ញင်မှုနည်းစေဝန်ဆောင်မှုများစေခဏခဏဆင်ញင်နမိတ်ပါပြောင်းသွားတယ်ခဏတစ်ပြုတ်ပဲဆင်ញင်ရတယ်ဆင်ញင်မှုနည်းစေဝန်ဆောင်မှုများစေဒီနမိတ်ပေါ်မှာပဲခုနဆိုင်က၅မျိုးလုံးတွေးလာပြီးဆိုနမိတ်ပေါ်မှာပဲအတိလေးကကြည်နေရုံပါပဲဗျာဒါပရမဇန်ရတယ်လို့ခေါ်ပါတယ် အဲ့ဒါမျိုးအဲ့ဒီပါပေါ်မှာတည်ငြိမ်ပြီးတော့ကပ်ပြီးနေတဲ့သဘောမျိုးပေါ့စူဆိုင်တမှုကပ်၍ရှုဇောင်းခေါ်တတာနော်စူဆိုင်မြဲမြံဆိုတဲ့စူဆိုင်ပြီးတော့မြဲမြံပြီးစူဆိုင်နေတဲ့သဘောမျိုးနော်ဒီအာယုံမှာစူဆိုင်ကပ်နေတဲ့သဘောမျိုးနိဝရဏလည်းကင်းရမယ်ဒီအာယုံမှာမှလည်းနိဝရဏကင်းမှာစူဆိုင်လို့ရနိဝရဏမကင်းစူဆိုင်လို့မရစူဆိုင်မှုကလည်းရှိရမယ်နိဝရဏလည်းကင်းရမယ်အဲ့ကြမှာစူဆိုင်လို့ရဒါကြောင့် ဆူဆိုက်ပြီးတော့နိဝရဏကင်းပြီးတော့ဆူဆိုက်ပြီးမြဲမြဲမြဲမြဲရှုတတ်လို့ဇံလို့ခေါ်တာပေါ့ပရမဇံရမယ်ဒုတိယဇံရမယ်ပရမဇံကြတော့ခုနဝိတ္တဝိသရပိတိဒုက္ခဧကကရဘောဗျာဒီ၅လုံးနမိတ်နဲ့ဆင်ញင်ကြွရင် တွေ့လို့ရှင်ဒါပရမဇံရတယ်ပြီးတော့နမိတ်မှာပြန်ကပ်ပေါ့ဒုတိယဇံတက်ချင်းဝိတ္တဝိသရပြည့်မြောင်ရှုရတယ် နော်အကျဉ်းချုပ်ပဲပြောတော့ဝိတေဝိသာပြည့်မြင်ပြီးတော့လန့်ကျင်ဝိတေဝိသာတော့ပြုံနာတွေ့မှပိတိဒုက္ခဧကေဒါဒုတိယဆံမယ်တတိယဆံတက်ခြင်းပိတိယပြည့်မြောင်ကြည့်မယ်ဒုက္ခနဲ့ဧကေဒါတွေ့မယ်သုဒ္ဓဆံတက်ခြင်းဒုက္ခရပြည့်မြောင်ကြည့်မယ်ဝေခနဲ့ဧကေဒါတွေ့မယ်ဒါကဒုဗောဒရာကုသိုလ်ဆံနေပဲနော်ဒီကုသိုလ်ကံနေပြုလို့ရင် ဒီကုသိုလ်ကံတိုင်းပရိသန်ကြီးချိုးပေးတာပေါ့ဗျာဒီလိုပဲမှတ်ထားဖို့ဒါကတော့ဘုန်းကြီးတို့ကာမောဒရာကုသိုလ်ကံ၈ပါးနဲ့ရူပကုသိုလ်ကံ၅ပါးပေါ့နော်မသိတဲ့ကကြတော့အဝိဇ္ဇာသစ္စာ၄ပါးကိုမသိတော့ဘာဖြစ်လဲဒီပြုလုပ်သမျှတွေ့သမျှအာယုန်တွေပေါ့ဗျာအကောင်းထင်တာ ချမ်းသာတယ်လို့ထင်တာဆင်းရဲမမြင်ဘူးပေါ့ဗျာဆင်းရဲမမြင်တော့ကောင်းထင်တော့အကောင်းထင်တော့ဗာဖြစ်လေပြုလုပ်တာပေါ့ကာမဝဒရာကုသကံနေလည်းလောက်တယ်ရူပဝဒရာကုသကံနေလည်းလောက်တယ်ဒါမျိုးလောက်တာမြောက်တာအဲကြောင့်မို့ဝိဇာကြောင့်မို့သင်္ခါဝိဇာပိဇာသင်္ခါရမတိတော့သင်္ခါရဖြစ်တယ်သင်္ခါရပိဇာဝိညာဏနော်ကုသကံနေကုသ စိတ်စေနာတွေလုပ်မယ်ရူပဝဒကုသိုလ်တွေလုပ်မယ်ကာမဝဒကုသိုလ်တွေလုပ်မယ်ဒီစိတ်စေနာကြောင့်ပါပဲသင်္ခါရပိစ္ဆဝိညာဉ်နောက်ပရိသန်ဝိညာဉ်တွေသွားအကျိုးပေးတော့ဒါမျိုးပြောလို့လားနော်အဲဒီနေ့ရူပကုသိုလ်နဲ့ကာမဝဒကုသိုလ်ရူပကုသိုလ်ဒီလောက်ပဲထားမယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာရတဲ့တိုင်းလိုက်နာကျင့်ကြံအထောက်အထားကြသဖြင့်မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ကိုရလွယ် ရောက်လာနိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေကြီးဗျာ